မဇ္ဈိတိ10ပါးတဲ့က၉ခုရောက်ဖြစ်တဲ့လာဘသက္ကာရစီလောကဆိုတာအဲ့ဒီကြောင့်ဟောပါမယ်အဲ့ဒီသုံးမျိုးတည်းကလာဘဆိုတာမိအားထုတ်လို့တရားသူကြောင့်တရားရဲ့အချိန်နဲ့ပဲဖြစ်ဖြစ်တရားသဘောလေးတွေသူများတစ်ဖြစ်ပြောပြလို့ပဲဖြစ်ဖြစ်စာပေနဲ့တိုက်ဆိုင်ပြီးတော့ခြေရကြံ့ကြံ့ ဟောပြလိုပဲဖြစ်ဖြစ်အဲ့ဒီအကြောင်းတွေကြောင့်ရရှိတဲ့လူတွေကြီးကတရားဓမ္မကြီးကရရှိတဲ့ပစ္စည်းကိုပစ္စည်းလေးပါးကိုလာဘခေါ်ပါတယ်။ကောင်းမွန်မွန်မြတ်မြတ်ပြုလုပ်ပူဇော်တဲ့ဟာကိုစက္ကာရလို့ခေါ်ပါတယ်။ဒီပုဂ္ဂိုလ်ကတရားရရထားတဲ့ပုဂ္ဂိုလ်ပဲတရားရအထုထားတဲ့ပုဂ္ဂိုလ်ပဲတရားဟောလဲကောင်းတယ်တရားပြလဲကောင်းတယ်စသည်ပေါ့လေ။ဒီလိုနာမည် ကြော်ကြားတာပေါ့အဲ့ဒါစီလောကလို့ခေါ်ပါတယ်အဲ့ဒီကနသုံးမျိုးဟာရှိဥစွာတော့တရားအထုတ်နေတဲ့ပုဂ္ဂိုလ်များတရားတို့တရားအရှင်နေနဲ့ကောင်းလာတဲ့ပုဂ္ဂိုလ်များနဲ့အသက်ဆိုင်ဆုံးပါပဲပြီးတော့ကူတရားလာပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်များဟာဘာရည်ရွယ်ချက်နဲ့လာတယ်လဲဆိုတာရည်ရွယ်ချက်ကိုနားလည်ထားဖို့အရေးကြီးပါတယ် ဘဝဆင်းရဲတွေနှိမ့်သက်ခံရလို့ဘဝဆင်းရဲတွေအလွှမ်းမိုးခံရလို့ဘဝဆင်းရဲတွေဆိုတာကဘဝတည်းရလို့ရလာပြီဆိုလို့ရှိရင်ရှောင်လင်းတင်းလို့မရနိုင်တဲ့ကိုရတဲ့ဆင်းရဲနာရတဲ့ဆင်းရဲတရားတဲ့ဆင်းရဲသူရင်ပူဆွေးရတဲ့ဆင်းရဲငိုကြွေးရတဲ့ဆင်းရဲကိုဆင်းရဲစိတ်ဆင်းရဲအဲ့ဒါမျိုးတွေကျုံနေရပါတယ်ကျုံနေရတော့အဲ့ဒီဆင်းရဲအစုရဲ့ အထုတ်တတ်ရာတော့ရှိတံခေါင်းရဲ့ရှိနိုင်တယ်ဆိုတဲ့အဲ့ဒီဆင်းရဲတွေကငြိမ်းဆင်းရဲတွေကင်းရဖြစ်တဲ့ကင်းကြောင့်ဖြစ်တဲ့အကျင့်ဆိုတာရှိကောင်းရဲ့ဆိုတဲ့ယုံကြည်ချက်အပြည့်အဝနဲ့တချို့ယဟန်ဖြစ်တချို့ယောဂီဖြစ်နဲ့ရောက်လာကြတယ်ဆိုတာတော့အာဒီနာလည်းထားဖို့ပါပဲအဲ့ဒါလို့ရေကျဲကောင်းကောင်းနဲ့ တရားနယ်တွေရောက်လာတဲ့ပုဂ္ဂိုလ်ယဟန်တော်များကတော့သမဏပပ္ပจิตခေါ်တာပေါ့လူများကတော့သူတို့လည်းပဲပပ္ပจิตတွေတွင်ရမှာပဲပပ္ပจิตတွေပဲအဲ့ဒါလို့ရေကျကောင်းကောင်းနဲ့တရားနယ်တွေရောက်လာတဲ့ပုဂ္ဂိုလ်ယဟန်တော်များကတော့သမဏပပ္ပจิตခေါ်တာပေါ့လူများကတော့ သူတို့လည်းပဲပပ္ပဇိတာတွေတွင်းရမှာပဲပပ္ပဇိတာတွေပဲပပ္ပဇိတာဆိုတဲ့အဓိပ္ပာယ်ကနှမျိုးထွက်ပါတယ်နှမျိုးတွေကပထမအမျိုးသားကလူကိစ္စအဝဝတွေကိုစွန့်ခွာထားပြီးတော့အသမခေါ်တဲ့သင်္ကန်းကြောင်းစိတ်တာကြောင်းမှာကတ်နေသူလို့အဓိပ္ပာယ်ရပါတယ်အဲဒီလူမှုကိစ္စတွေဆိုတာကတော့ အယောင်းဝယ်စီးပွားရေးကိစ္စတွေပေါ့လေလောကီပညာရေးကိစ္စတွေလူမှုရေးကိစ္စတွေကာမဂုဏ်ကိစ္စတွေဒါတွေပါပဲအဲဒါတွေကိုပဆိုတာသုံးခဲ့ပြီးတော့ဝဇိတသင်္ကန်းရောက်မှာကပ်ရောက်နေထိုင်သူလို့ခေါ်ပါတယ်အဲဒီအတ္တမဆိုတဲ့စကားလေးကတာမဆိုလို့ရှိရင်တော့တရားအထုရာဌာနလို့ဒီလိုပြန်မှာပါပဲအမှန်ကတော့ဒီထဲမှာငုံနေတဲ့အတိပ္ပယ်က ပြင်းပြင်းထန်ထန်ကိလေသာအပူတွေကိုမိတ္တရာဌာနလို့ဒီလိုသိပဲရတယ်။ဘာဖြစ်လို့ဒီကိလေသာတွေကိုအပြင်းထန်မိတ္တရာသလိုလို့ဆိုတော့လူတွေမှာခုနသောသောပိုင်းကပြောခဲ့တဲ့ဆင်းရဲတွေမှန်သမျှဟာအဲဒီကိလေသာတွေအရင်ခံလို့ပါပဲ။အဲဒီအရင်ခံဖြစ်တဲ့ကိလေသာတွေကိုပယ်တတ်ဖို့ပဲ။ ဒီကိလေသာတွေကသူတို့ဖြစ်ဆဲမှလည်းပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုကပ်ပြီးတော့နှိမ့်ဆက်တတ်တယ်။ဒါတော့မီးနဲ့တူတာမို့လို့အများအားသူတို့ကလည်းပဲလောင်ညှက်နေတယ်။မီးဟာလောင်စာကြီးလောင်လောင်တဲ့အခါမှာလည်းပဲပူတယ်။လောင်ပြီးတဲ့နောက်ပိုင်းမှာလည်းပဲလောင်စာကြီးဟာအမြင်မကောင်းအောင်မဲညီပြီးတော့ ကြံ့နေခဲ့တော့တာပဲဒါလိုပဲကိလေသာတွေအားလည်းသူတို့ဖြစ်တော့မှပင်မဆင်းရဲပူလောင်နောက်တစ်ချိန်မှလည်းပဲအပယ်ဆင်းရဲကအစပေါ်လေဆင်းရဲကြီးအကြောင်းကြီးဖြစ်သွားနိုင်တယ်အဲ့ဒီကိလေသာတွေငြိမ်းဖို့ရာအတွက်စစ်မှန်တဲ့အကျင့်လမ်းကြောင်းကိုရှာလိုက်တဲ့အခါကျတော့သီလသမာဓိပညာဒီအကျင့်၃မျိုးထွက်လာပါတယ် အจิตတိခါက၃မျိုးရှိတော့အဲ့ဒီ၃မျိုးကိုလက်တွေ့ကြကြပြည့်စုံအောင်ရှင်းလုံးခြင်းအပြင်အပေကံဖြစ်တဲ့ကိလေသာဟာလည်းပဲ၃မျိုးခွဲရမှာပါပဲအဲ့ဒီကိလေသာ၃မျိုးဆိုတာကတော့၁ဥဒိကမကိလေသာ၃မျိုးနှစ်ပြယုဌာနာကိလေသာ၃မျိုးနဲ့၃အနုစီယကိလေသာ၃မျိုးဒီ၃မျိုးပါပဲ။ အဲ့ဒီကိလေသာ၃မျိုးတွေကဥဒိကမကိလေသာကတော့တတ်တဲ့အခါသူများပစ္စည်းမတရားယူတဲ့အခါသူများသားမယားပြင်မာတဲ့အခါဒီလိုအခါမျိုးမှာအဲလိန်ညာပြောတဲ့အခါဒီလိုအခါမျိုးမှာသိထင်ရှားပါတယ်အမှန်တန်တမ်းပါတယ်ဒီကတော့ကျွလို့နဲ့လူကျွတဲ့အပိုင်ရောက်သွားတာပဲဒုတိယပရိယုဒ္ဒနာကိလေသာကတော့အဲ့ဒီလိုလွန်ကြည့်တဲ့အဆင့်တော့မဟုတ်ဘူးပေါ့လေ ဒါမှမဟုတ်စိတ်ထဲမှာဖြစ်နေတာသူများနှင်းဆက်တက်တက်ဖြတ်ခြင်းနဲ့စိတ်တွေပေါက်နေတာသူများပစ္စည်းမတရားယူလို့တဲ့စိတ်တွေပေါက်နေတာသူများလိန်ရင်ညာကျင်တာပေါ့စိတ်နဲ့တွဲရှင်ပြီးတော့ဖြစ်နေတဲ့တောင်းကြတဲ့ကိလေသာတွေဟုတ်တာပရိယထာနာကိလေသာခေါ်တာနောက်ဆုံးအနုတ္တိယကိလေသာဆိုတာကတော့သင်သင်ရှားရှားတော့မဖြစ်သေးဘူးပေါ့အကြောင်းညီမျိုးလို့ရှိရင်ဖြစ်ဖို့ရအတွက်ငုတ်နေတဲ့မျိုးအနေနဲ့ ကိမ့်နေတဲ့ကိလေသာဓာတ်တစ်မျိုးပါပဲအဲ့ဒီကိလေသာဓာတ်တစ်မျိုးကိုအနုစီယကိလေသာလို့ခေါ်ပါတယ်သင်္ချာဆုံးလောကီဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်လူတယောက်အိပ်ပျော်နေတာနဲ့တူပါတယ်အိပ်ပျော်နေတဲ့ကိလေသာမျိုးပေါ့လေသယုတ်တဏကိလေသာကတော့အိပ်ပျော်ကနေပြီးတော့နိုးလာတာစိတ်ထဲမှာနိုးကြတာလည်းကိလေသာပါလူတယောက် စိတ်ပြော်နေရနေပြီးတော့နိုးလာတယ်လို့ပေါ့နိုးလာတဲ့ကိလေသာဝိသေကမကိလေသာကတော့နိုးလာပြီးတော့ထထပြီးတော့ဟိုသွားဒီသွားဟိုလုပ်ဒီလုပ်ပေါ့ကြောက်ပြီးတော့အလုံးလုံးတဲ့လူလိုပေါ့အဲ့ဒါနဲ့တူပါတယ်တနည်းအားဖြင့်လည်းပဲအနုစရကိလေသာဆိုတာဤပညာမှာရနဲ့မှာရှိတဲ့ဤမျိုးနဲ့တူပါတယ်ပယုဒ္ဓနာကိလေသာဆိုတာက မိပြစ်လိုက်တဲ့အခါမှာမိကြီးဆံမှာဖြစ်ပေါ်လာတဲ့မိတောင်းနဲ့တူပါတယ်။အဲ့ဒီမိတောင်းမငိမ့်ပဲနဲ့ဟိုပြစ်ဒီပြစ်နဲ့မိမိလိုသေးပဲနဲ့လှုပ်လို့ရှိရင်တော့အခြားခြားနေရာတွေလည်းပဲမိဟာကုဆက်ပြီးတော့သွားနိုင်ပါတယ်။ဒါလိုပဲစိတ်ထဲဖြစ်နေဖြစ်နေတဲ့ကိစ္စသာစိတ်ထဲနေငြိမ်းအောင်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့လောဘဒေါသတွေပြင်းထန်ဖြစ်ပြီး တတ်မှုတို့ခိုးမှုတို့အစတွေပေါ့လေအဲ့ဒါတွေဖြစ်ပြီးတော့အများပါလည်းပဲထိခိုက်အများပါလည်းမသက်သာကုသတာတွေဖြစ်သွားနိုင်ပါတယ်အဲ့ဒီကိလေသာ၃ဆင့်ကိုအစဉ်တိုင်းသီလသမာဓိပညာအကျင့်သိက္ခာနဲ့ပယ်တတ်ရမှာပါဝိတေကမကိလေသာကိုသီလနဲ့ပယ်တတ်ရမှာဒါတွေမလုပ်ပါဘူးဒါတွေမပြောပါဘူးလို့သတိဆောင်နေတာတဲ့အတိုင်း မကြိုးမပေါက်ရအောင်ထိမ့်သိမ်းစောက်ရှောက်လို့ရှိရင်သီလနဲ့ကိလေသာတွေငြိမ့်သွားပါပြီသီလနဲ့နှင်ထုတ်လိုက်ပါပြီလူကလည်းပဲလူအလိုက်ရှင်ရဟလိုက်ရှင်ရဟလိုက်ကုသီလနဲ့ကိုပြည့်စုံနေရင်အဲ့ဒီသီလကသီလပြည့်လို့ဖြစ်နိုင်တဲ့ဝိတိကမကိလေသာတွေကိုထွက်ခွာစီတော့တာပဲနှင်ထုတ်လိုက်တော့တာပဲအဲ့ဒါလို့ထွက်ခွာစီနှင်ထုတ်တဲ့ပုဂ္ဂိုလ်ကို ပါဠိလိုပပจิตာလို့ခေါ်ပါတယ် သီလအကျင့်နဲ့နှင်ထုတ်တာမဟုတ်လို့သီလပပတိတာလို့ဆိုရပါတယ်သီလနဲ့ဒီလိုအကျဉ်းစားကိလေသာကိုနှင်ထုတ်နိုင်ရင်ပဲတော်တော်အကျိုးကျေးဇူးရှိလာပါပြီကိုမှုလေးတွေလည်းပဲစင်ကြယ်တန်ရှင်းရင်ကျေးနှုတ်မှုလေးတွေလည်းပဲစင်ကြယ်တန်ရှင်းရင်ကျေးဒီလောက်ဆိုတော်တော်ချင်းမစရာကောင်းနေပြီအဲ့ဒါလိုရရှိတဲ့ချမ်းသာဟာခုန လူကိစ္စတွေဆွန့်ခွာခဲ့ရလို့တာမကုံချမ်းသာကြီးဆွန့်ခွာခဲ့ရလို့ဆုံးရှုံးနစ်နာသွားတဲ့ချမ်းသာနေရာမှာသီလပြည့်စုံလို့ရရှိတဲ့ချမ်းသာအစားရောက်လာတယ်။နောက်အဲ့ဒီလိုကျမ်းစာကိလေသာလူထဲမှာလည်းပဲအရာထဲမှာလည်းပဲပယ်လို့မရဘူးလားဆိုတော့ရနိုင်ပါတယ်။ဒါပေမဲ့လို့ဒီလိုအတ္တမခေါ်တဲ့ ကိလေသာတွေကိုအပြင်းထန်ညှိပတ်ရဌာနလာရောက်ပြီးတော့ညှိပတ်ရညှိတတ်တာလောက်တော့ထိရောက်မယ်တော့မထင်ဘူးမထိရောက်လို့ပဲကိလေသာအကျဉ်းစားညှိတတ်ဖို့ရညှိတတ်ရဌာနဒီအစမရောက်လာကြတာငါးပါးတိလာလောက်ကတော့လွယ်ပြီမယ်လို့အာဇီဝဓမ္မကသီလတို့ဥပ္ပသထအထင်ကသီလတို့ဆယ်ပါးတိဆယ်ပါးတိလာတို့ဒါတွေကတော့တော်တော်မလွယ်တာပါ ရဟန်းတော်များအနေနဲ့ဆိုရင်ရထဲမှာနေရင်တော့တာမလွယ်တာပေါ့ဒီတော့တန်တအသမခေါ်တဲ့နေရာဌာနမှာနေမှဒီတိလတွေလည်းပဲပြည့်စုံနိုင်ပါတယ်နေပြီးတော့ဒီတိလတွေပြည့်စုံလို့ရှိရင်အကျဉ်းစားစိတ်ကာတွေကိုနှင့်ထုတ်တဲ့ပပ္ပတိတအစစ်အစီကံပပ္ပတိတအစစ်ဖြစ်တော့တာပါပြီးတော့ ဒီလိုယဟန်ဘဝမျိုးယောဂီဘဝမျိုးခံထားတယ်ဆိုရင်အဲ့ဒီဘဝနဲ့တန်တဲ့အတ္တမနေရာမျိုးမှာနေပြီးတော့ရှင်းသုံးမှသဘာဝကျပါလေသီလနဲ့ကိုယ်နဲ့နှုတ်ကိုထိန်းချုပ်လို့မြင်သွားရုံနဲ့မပြီးသေးပါဘူးစိတ်ကိုလည်းပဲထိန်းချုပ်ဖို့လိုပါသေးတယ်စိတ်ဖြစ်တိုင်းဖြစ်တိုင်းမှာလောဘဒေါသအစရှိတဲ့ကိလေသာတွေမပါအောင်ပေါ့လေဆန့်ရှင်းနေအောင်ထိန်းချုပ်ဖို့လိုသေးတယ် အဲ့ဒါကတော့သမာဓိတိခါပါပဲသမာဓိတိခါဆိုတာကတော့အာလုံးသိကြတဲ့အတိုင်းကိုယ်ရဲ့စိတ်ဆိုင်ပြီးတော့လည်းငင့်ပေါ်တဲ့အာရုံနဲ့ကြိုက်အောင်အမြဲတစေဖြောက်ပန်စွာကြောင့်ရဆိုင်သမာဝိမမဲ့ရှင်ရှိနေရမယ်ဖြောက်ပန်စွာကြောင့်ရဆိုင်ပြီးတော့ဖြောက်ပန်တဲ့အမတ်တတိကလေးတွေဖြစ်နေတယ်သမာတတိလည်းဖြစ်ရမယ်ကျွဲမြဲစွာရှိနေတဲ့အာရုံပေါ်မှာသူ့လည်းစိတ်ကလေးကပ်ကလေးကျသွားတဲ့ဖြောက်ပန်တဲ့ စိတ်ရဲ့စူးစီးမှုသမာဓိလေးတွေဖြစ်နေကိုလိုပါတယ်စက္ကန့်တိုင်းမလားပေါ့လေဖြစ်နေရမှာအဲလိုစက္ကန့်တိုင်းမလားဝိရိယတတိသမာဓိခေါ်တယ်သမာဓိခန္ဓာသမထတရားတွေဖြစ်နေရဲ့စိတ်ထဲဖြစ်နေတဲ့ကိလေသာတွေထိ ंछ ုပ်လိုက်ပါပြီတကယ်လို့ဒုစရံထားပြီးတော့သွင်းမြဲစွာမရှိရင်စိတ်ဟာအစီအစီပြေပြီးတော့စိတ်ထဲမှာလောဘဒေါသတွေဝင်ပြီးတော့တောင်းကြနေတယ်တောင်းကြမှာ ဒီသုံးမျိုးဖြစ်နေတော့မတောင်းကြတော့ဘူးစိတ်ကိုထိမ့်ချုပ်ထားတဲ့ကိလေသာတွေဖြစ်ရအောင်အဲ့ဒါသမာဓိစိတ်ခါနဲ့ပရိယုဌာဏကိလေသာတွေကိုနှင်ထုတ်လိုက်တာပါပဲအဲ့ဒါသမာဓိပပစိကခေါ်တယ်အဲ့ဒီလိုဝိရိယသတိသမာဓိခေါ်တဲ့သမထတရားတွေအားကောင်းတဲ့အခါကျတော့ချမ်းသာတစ်မျိုးပေါ်ထွက်လာပါတယ်ဥပသမသုခတဲ့ကိလေသာတွေငြိမ်ဝတ်သွားလို့ စိတ်တွေကြီးတော့ထူးထူးခြားခြားချမ်းသာတဲ့ချမ်းသာမှုလေးအဲ့ပေါ်ထွက်လာတယ်။ဒီတရားထုတ်လို့အမှတ်တရတော်တော်ကောင်းလာတဲ့အခါရာဂဝင်ပြီးတော့စိတ်တွေလှုပ်ရှားတာမရှိဘူး။ဒေါသဝင်ပြီးတော့စိတ်တွေလှုပ်ရှားတာမရှိဘူး။ခြားခြားကိလေသာတွေဝင်ပြီးတော့စိတ်တွေလှုပ်ရှားတာမရှိဘူး။ကိလေသာတွေငြိမ်ဝတ်ပြီးတော့ချမ်းသာတာဖြစ်နေတာလို့ဒီလိုဆိုလိုပါတယ်။လူကိစ္စတွေစွန့်ခဲ့ရလို့ဒီအဖြစ် ကာမဂုဏ်ကိစ္စကာမဂုဏ်ချမ်းသာတွေဆွခဲ့ရလို့ဆုံးရှုံးနစ်နာသွားတဲ့နေရာမှာဘုရားသမသုခခေါ်တဲ့သမထချမ်းသာသမထချမ်းသာရောက်လာပြီဆိုလို့ရှိရင်ကာမဂုဏ်ချမ်းသာလက်ထုတ်ရခြင်းဆုံးရှုံးရခြင်းနှတ်သွားပြီရှင်းကြည့်ပါစိတ်แท้ငြင်းယုံနဲ့မပြီးသေးပါဘူးငုံနေတဲ့ကိလေသာတွေမြို့ကိလေသာတွေကိုချိန်ပိုင်းအပြတ်ရှင်းဖို့နဲ့ ချိန်ပြည့်အကျက်ရှင်းမှုရာပညာတိခါကိုတစ်ဆင့်ပြည့်စုံအားထုတ်ဖို့လိုပါသေးတယ်။သမာဓိတွေအားကောင်းလို့အခြေခံယုံနာပိုင်းခြားသိမှုကအစအစဉ်စဉ်စဉ်စဉ်ညာလေးတွေဖြစ်လာရင်ကိလေသာတွေချိန်ပိုင်းချိန်ပဲညှို့ပြုတ်သွားမယ်။နောက်အရိယာမညာဖြစ်တဲ့အခါကျတော့ဆံရကိလေသာတွေချိန်ပြည့်အပြတ်ရှင်းလိုက်တဲ့အခါမှာညှို့ပြုတ်သွားမယ်။နည်းဆိုသောတပတိမဲ့ဖြစ်ပညာဖြစ်သွားရင် အပယ်နဲ့စတဲ့ခိရိတာတွေမြို့ဖြစ်သွားမယ်။အဲလိုအချိန်ရောက်တဲ့အထိကြိုးစားအားထုတ်လို့မြို့ခိရိတာတွေတန်တော့ပြတ်သွားပြီဆိုလို့ရှိရင်အဲဒီခိရိတာမြို့ကိုပညာသိက္ခာနဲ့နှင်ထုတ်နေတာ။အဲဒါပညာပပ္ပစိတာခေါ်ပါတယ်။အဲဒီလိုတိလသမာဓိပညာအကျင့်နဲ့ကိလေသာတွေကိုနှင်ထုတ်ဖို့ရပပ္ပစိတာအဖြစ်ရွေးချယ်ကောင်းတဲ့ခံထားတဲ့ပုဂ္ဂိုလ်ဟာယဟမဲဖြစ်ဖြစ် လူကြောင့်ယောဂီပဲဖြစ်ဖြစ်အထုစေကာလမှာခုနလက်လာပါတီကိုအလေးထားနေမယ်သူများပြည့်စုံရရပူဇော်တဲ့ဟာတွေကိုအလေးထားနေမယ်နာမည်ကြီးတာနာမည်ကြီးကိုအလေးထားနေမယ်ဆိုရင်ဘယ်လိုဖြစ်သွားနိုင်သလဲဆိုတာကိုဒီစဉ်းစားရပါတယ်အခုပြောခဲ့တဲ့လာဘသက္ကရာလောကဆိုတာတရားသမားတွေကိုအကြည့်အကျယ် တရားဓုမရအောင်လို့တိုက်ခိုက်နေတဲ့တကယ်အင်းအားကောင်းတဲ့တမ္မာကြီးပဲဆိုတဲ့အဖြစ်ကိုတော့ဆက်လက်ပြီးတော့ရှင်းပြဖို့လိုပါသေးတယ်။ဒါမှလို့ဒီနေ့တော့အချိန်ကျသွားတာနဲ့ဟောလို့လက်ဖက်ကကြာမှာပဲအဲ့ဒါဆက်လက်ပြီးတော့စာသွင်းတဲ့လက်တွေနှစ်ခုပေါက်စားပြီးတော့ဖြည့်ရှင်းပြီးရစီတော့ဒီနေ့ဒါတော့ပဲဆိုကြဥစ္စာ